အခန်းကြီး33အငယ်1မှ9ဖျားသခင်လူမောရှိသည်မတိမီဤတွေလအမျိုးသားတို့ကိုကောင်းချီးပေးသော မင်္ဂလာစကားဟုမူကားဒါဝရဖျားသည်တိနာတောင်ပေါ်ကကြွတော်မူ၏ဇိရအရမှထိုလူတို့အားနေထွက်တော်မူ၏ပါရန်တောင်ပေါ်ကရောင်ကြီးထွန်းပတော်မူ၍တန်ရှင်းသောသူအထောင်အတောင်းတို့နှင့်အတူကြွတော်မူ၍ဓမ္မမိသည်ဣဒရေလာသူတို့အဖို့ လက်ရလက်တော်မှထွက်လေ၏အကယ်စင်စစ်ထိုလူမျိုးကိုချစ်တော်မူ၏မိမိတန်ရှင်းသူအပေါင်းတို့သည် အထံတော်ပါတွင် ရှိကြ၏သူတို့သည်ခြေတော်ရင်း၌ပြတ်ဝတ်၍စကားတော်တို့ကိုနားခံကြလေ၏ယာကုပ်အမျိုးပရိသတ်အမွေခံရသောဓမ္မတရားကိုမောရှေသည်ငါတို့အားထား၏ဤဒေလာအမျိုးမင်းများနှင့်တကွာ အမျိုးအနွယ်များတို့သည် စီဝေးသောအခါထိုသူသည်ယေရှုယုံအမျိုး၌ ရှင်ဘရင်ဖြစ်၏အငယ်6မှ7ရုဘင်အမျိုးမသေးအသက်ရှင်၍သူ၏လူတို့သည်များပါစေသောယူဒအမျိုးကိုကအိုထာဝရဖျားယူဒစကားတန်ကိုနားထောင်၍သူကိုအမျိုးသားချင်းတို့ရှိရာသို့ဆောင်ခဲ့တော်မူပါမိမိလက်တို့သည်မိမိအဖို့တံပါစေသောသူကိုရန်သူတို့လက်မှကယ်တင်တော်မူပါလေဝိအမျိုးကိုကတင်ဤသူမိနှင့်ဥရင်သည် မတ်တာအရ၌တင်စုံစမ်း၍မေရိဘဆန်း၏အနားမှတင်ဆန့်ကျင်ပဲ့ပြုသောတင်ဤတန်ရှင်းသူ၌ရှိပါစေသော ထိုသူသည် ကိုမိဘဖြစ်တော်လဲငါမတွေ့မမြင်ဟုဆိုတတ်၏ကိုညီကိုကိုလည်းမမှတ်တတ် ကိုသားသမီးကိုလည်းမတိတတ်အကြောင်းမူကားစကားတော်ကိုနားထောင်၍ပရိညင်တရားတော်ကိုစောင့်ရှောက်တတ်၏သူတို့သည်စီရင်တော်မူချက်တို့ကိုယာကုပ်အမျိုး၌၎င်းတရားတော်ကိုဣဒရေလအမျိုး၌၎င်း တွင်တင်ကြလိမ့်မည်မိရှုရာနန္တာဘောင်းကိုရှေ့တော်၌၎င်းတကိုယ်လုံးမိရှုရာရစ်ကိုရစ်ပလင်တော်ပေါ်၌၎င်းတင်ထားကြလိမ့်မည်အိုထာဝရဖျားသူ၏ဥစ္စာကို ကောင်းချီးပေး၍သူလှုပ်ဆောင်သောအမှုကို လက်ခံတော်မူပါ သူတစ်ဖက်၌ထား၍သူကိုမုံသောသူတို့သည် နောက်တဖန်မထနိုင်အောင် သူတို့ခါကို ချိုးတော်မူပါအငယ်၁၂မှ၁၉ ဗင်္ယာမိန်အမျိုးကိုကား၊ထာဝရဘုရားချစ်တော်မူသောသူသည်အထံတော်ပန်းတွင် လုံခြုံစွာနေရလိမ့်မည်။သူ့ကိုအစဉ်အမြဲဖုံးလွှမ်း၍သူ၏ပခုံးကြားမှာနေရာချတော်မူလိမ့်မည်။ယောသပ်အမျိုးကိုကား၊ထိုအမျိုးနေသောပြည်သည် အထက်မိုဃ်းကောင်းကင်ဘဏ္ဍာအားဖြင့်၎င်း၊အောက်အရပ်၌ပုန်းကွယ်၍နက်နဲသောအရာအားဖြင့်၎င်း၊နေဖြစ်စေသောဘဏ္ဍာ၊လဖြစ်စေသောဘဏ္ဍာအားဖြင့်၎င်း၊အသက်ကြီးသောတောင်ထိပ် မြဲမြံသောတောင်တဲကထွက်သောဗန္ဒာအဖြစ်၎င်းမြေကြီးဗန္ဒာစုံလင်ရာအဖြစ်၎င်းဒါဝရဖျားပြီးတော်မူရာ၌မင်္ဂလာရှိပါစေသောခြုံ၌နေတော်မူသော သူ၏ကျေးဇူးတော်သည်ယောသကောင်းပေါ်မိမိအကူတို့တွင် အကြီးအကဲဖြစ်သော သူ၏ခေါင်းထိပ်ပေါ်မှတက်ရောက်ပါစေသော သူ၏ဘုံသည်နွားလာဥဒ္ဒဖဘုံကဲ့သို့၎င်းသူ၏ဥချိုတို့သည်ကြံ့ဥချိုကဲ့သို့၎င်း ဖြစ်ကြ၏ထိုဥဂျိုတို့နှင့် လူအမျိုးမျိုးတို့ကိုမြေကြီးဆွန်းတိုင်အောင်တပြိုင်နက်ထိုးခတ်လိမ့်မည်ဧဖရိမ်အမျိုးသားအတောင်းတောင်းမနာရှေအမျိုးသားအထောင်တောင်ပေတည်းအငယ်၁၈မှ25ဇာဘူးလုံအမျိုးကိုကအိုဇာဘူးလုံအမျိုးထွက်သွားရမှု၌ဝမ်းမြောက်လော။အိုဤတခါမျိုးမိမိတဲ၌နေလျက်ဝမ်းမြောက်လော။ထိုအမျိုးတို့သည် လူများတို့ကိုတောင်းတော် သို့ခေါ်၍တောင်တော်၌တရားသဖြင့်ရစ်ပူဇော်ကြလိမ့်မည်ပင်လယ်စည်းစိမ်တဲ၌ဖွက်ထားလျက်ရှိသောဗန္တာကိုနှုတ်ဆုကြလိမ့်မည်ဂတ်အမျိုးကိုကားဂတ်အမျိုးကိုကျယ်ဝန်းစေသောသူသည် မင်္ဂလာရှိတော်မူစေတည်းထိုအမျိုးသည်ရှင်သည်ကဲ့သို့နေ၍လက်ယုံနှင့်ဥထိတ်ကို ဆုပ်ဖက်တတ်၏ရှေးဥစွာသော အဖို့ကိုမိမိအဖို့ရွေး၍ တရားမင်းခွဲဝေရာထိုအရ၌လုံခြုံရ၏လူများတို့၏အကဲမှုပြုလျင်လိုက်လာ၍သာဝရဘုရား၏တရားမှုဤတွေလအမျိုး၌စီရင်တော်မူချက်တို့ကိုပြုလေ၏ဒံမျိုးကိုကားဒံမျိုးသည်ရှင်သစ်တငယ်ဖြစ်၍ဘာရှံပြည်မှခုန်လိမ့်မည်နတ်တလိအမျိုးကိုကားအိုနတ်တလိအမျိုးကျေးဇူးတော်နှင့်ကြွယ်ဝ၍ဒါဝရဘုရားပေးတော်မူသော မင်္ဂလာနှင့်ပြည့်စုံလျက်အနောက်ပိုင်းတောင်ပိုင်းကိုဝင်စားလောအာရှာမျိုးကိုကအာရှာမျိုးသည် သားသမီးကိုရ၍မင်္ဂလာရှိပါစေသောညီကိုချင်းစိတ်နှင့်တွေ့ခြင်းမိမိခြေကိုစီ၌နှစ်ချင်းရှိပါစေသောတင်းဤတကားကန့်လန့်ခြင်းတို့သည်တန်နှင့်ကြေးဝါဖြင့်ပြီးကြလိမ့်မည်တင်းဤနေ့ရက်ကာလဖြစ်သည့်အတိုင်းတင့်အစွမ်းတတ္တိဖြစ်လိမ့်မည် ငယ်26မှ29တင့်ကိုပြုစုစေခြင်းငှာဘုံအာနုဘော်နှင့်ပြည့်စုံလျက်မိုးကောင်းကင်ကိုစီရင်တော်မူသောယေရှုအမျိုး၏ဘုရားသခင်နှင့်တူသောသူမရှိရှေးဥစွာသောဘုရားသခင်သည်တင့်ခိုလုံရာဖြစ်၍နေဆာထာဝရလက်ယုံတော်ဖြင့်တင့်ကိုထောက်မတော်မူ၏ရန်သူတို့ကိုတင့်ရှိမှနှင်ထုတ်၍သူတို့ကိုဖျက်ဆီးသောအခွင့်ပေးတော်မူမည်ဤဒေလမျိုးသည်ဘေးလွတ်၍ တမျိုးဒီနေရလိမ့်မည်ယာကုပ်အနွယ်သည်စပားစပြည့်နှင့်ပြည့်စုံသောပြည်၌နေရာချ၍မိုးနှင်းရည်လည်းဆက်ဆက်ကြလိမ့်မည်အိုဤတွေလာမျိုးတင်သည်မင်္ဂလာရှိ၏ဒါဝရဖျားကဲတင်တော်မူသောအမျိုးတင်နှင့်အဘဲသူတူသည်ထိုဖျားသည်တင့်ကိုကွယ်ကာသောဒိုင်းလွှမ်းတင့်ကိုချီးမြှောက်သောဒန်းလက်နှင့်ဖြစ်တော်မူ၏တင်ဤရန်သူတို့သည်တင့်ရှိမှရှုံး၍ တင်သည်သူတို့၏မြင့်မြတ်သောအရတ်တို့၌နင်းရလိမ့်မည်ဟုမြွက်ဆို၏